တတိပဌံတရားတွေရှိပွားအားထုတ်နေကြတဲ့ယောဂီသူတော်စင်တွေထဲမှာယခုမှရောက်စအားထုတ်စပုဂ္ဂိုလ်များပါတယ်လို့ပေါ့အားထုတ်ရင်များစွာရပြီးတော့ ရပောင်း30 40စသည်ရနေတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်။နောက်ရပောင်းများစွာအချိန်ပေါင်းများစွာတရားရိပ်တာပေါင်းများစွာဝင်ပြီးတော့အထုလာခဲ့တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်။အဲဒီလိုပုဂ္ဂိုလ်တွေအမျိုးမျိုးရှိတယ်လို့ပဲ။ ဒီပုဂ္ဂိုလ်တွေထဲမှာလည်းပဲရည်ရွယ်ချက်တွေမျိုးမျိုးနဲ့အထုတ်ကြတယ်။အချို့ကတော့လည်းပဲတရားရိပ်တာစုံအောင်အားထုတ်တယ်ဆိုတာလေ့လာခြင်းလို့ဘယ်လိုတရားနည်းလမ်းတွေပြီးပြီးတော့ဘယ်လိုရှုမှတ်စေသလဲ။လေ့လာတယ်ဆိုတာလည်းပဲတကယ်တော့ကိုကဆရာဖြစ်ဆရာလုံးမဲ့ပုဂ္ဂိုလ်ဆိုရင်တော့ပုံလည်းလေ့လာတယ်မှာ။ သူကကမ္မဋ္ဌာန်းဆရာဖြစ်နေကမ္မဋ္ဌာန်းတရားကြီးကြံ့တတ်မယ်ဆိုရင်တော့စုံနေအောင်လေးလေ့လာတတ်ပါဒီလိုမဟုတ်ဘူးဆိုရင်တော့တဏှာရာမှာနိလမှန်ကန်စွာဒီတရားနိလဟာအများကလည်းလက်ခံနေဒီတရားတွေအထုတ်ပြီးတော့တကယ်ကို ငြင်းရမှုချမ်းသာတွေကိုကိုယ်တိုင်နဲ့တွေ့တိခံစားနေရတယ်ဆိုတဲ့နေရာမျိုးပေါ့ကိုကိုယ်တိုင်နဲ့ဒီတရားတွေကတကယ်ဘုရားဟောတဲ့တရားတွေပဲလို့မှန်မှန်ကန်ကန်သဘောကျလက်ခံပြီဆိုရင်တော့ဆောင်းပေးပြီးတော့ဒီတရားနိလတစ်ခုလေးကိုပေါ့မြအောင်ဆောင်းပေးပြီးတော့ကျူစာအထုတ်ရင်တော့ကောင်းတယ်ဒီလိုမဟုတ်ခဲနဲ့ ဟိုနေရာဟိုတရားကဒီလိုတဲ့ဘယ်နည်းလောက်ပဲတရားရတဲ့တရားအရာဉာဏ်တဲ့တရားအသိဉာဏ်တဲ့ဘယ်နေရာမှာတော့ဖြင့်ဘယ်လိုနေထိုင်ရေးစားရေးတောင်းရေးအကုန်တာဝန်ယူတဲ့အဲဘယ်နေရာကတော့တရားဟောတရားပြပေးကမ္မထဆရာတို့ကောင်းတဲ့သာတိဖြင့်အဲ့ဒီတကယ်တွေနောက်ရောက်နိုင်နေရတော့ ကိုလည်းဘာမှဖြစ်မှာမဟုတ်ဘာမှဟုတ်ဒီပတိဖြစ်မှာမဟုတ်တကယ်ကိုဇောင်းပေးပြီးတော့ဒီတရားနိလန်းကတော့ရှင်ဘုရားဟောတဲ့တရားပဲတကယ်မြတ်စွာဘုရားဟောတဲ့ဒေသနာတော်အတိုင်းပဲတို့တင်ညွန်ပြနေတာပဲအဲတော့ဒီတရားကိုတော့ ငါဒီတရားကိုတော့စောင်းပေးပြီးအချိန်ပေးပြီးကြိုးစားမယ်လို့ထိတိရောက်ရောက်ကြိုးစားအထုတ်ဖို့လိုပါတယ်ဒီလိုမဟုတ်ဘဲနဲ့အခြားခြားပုဂ္ဂိုလ်တွေတရားရိပ်တာဝင်နေဆိုတာနဲ့ပဲကိုယ်လက်လက်ဝင်တာမျိုးတခါတည်းမှာအိမ်မှာဘာလုံးမှမရှိဘူးလေငါရိတ်တာသွားနေတာကောင်းတယ်ဆိုပြီးရိတ်တာလာနေတာမျိုးပေါ့ပေါ့ပေါ့ အဲ့ဒီလိုအဖို့ဖို့မျိုးအတွေးမျိုးနဲ့တော့ဖြင့်နေရင်တော့ကိုယ့်အတွက်သိပြီးအကျိုးမများပါဘူးတကယ်ကိုယ့်အတွက်အကျိုးများကျင်ရင်တော့တရားချမှတ်ထားတဲ့စီကံချက်တွေအတိုင်းကိုလိုက်နာပြီးတော့အားထုတ်ရင်စီကံချက်ဆိုတာလည်းဘာမှများတာမှမဟုတ်ဘူးဘုန်းကြီးတို့ယောဂီများမနဲ့စောစောဖျားဝတ်တဲ့ သီလခံယူဆောက်တည်ပြီးတဲ့အခါမျက်စိကွယ်သူပုံစံယူနေသူကျင့်ရမည်တဲ့ဒါယောဂီများလိုက်နိုင်ရမယ်စီကံချက်ကလေးယောဂီဟာတရားရိပ်တာရောက်ပြီဆိုရင်စက္ကုံတွေလေးကိုသူထင်သိပြီးတော့မျက်စိကွယ်နေတဲ့ပုဂ္ဂိုလ်လိုပဲဟိုကြည့်ဒီကြည့်တောင်ကြည့်မြောက်ကြည့်ကြီးကန်းမျက်စိလိုမနေပဲနဲ့ စက္ကုံတွေကိုအထူးထိမ့်သိမ်းပြီးတော့ကိုရှုမှတ်ရမယ်တရားတစ်ခုတည်းကိုပဲအာရုံစိုက်ပြီးရှုမှုပဲလေနာထိုင်ခြင်းသူပုံစံယူနေသူကျင့်ရမည်တဲ့နံပါတ်1ကနားလည်းပဲမိမိဟိုတန်တီတန်တွေကိုလိုက်နားထောင်မနေနိုင်ဘူးအဲ့ဒီအတန်ကြီးစီအာယုံပြုတ်နေလို့ရှိရင်ဒီမှာရှုမှတ်ရမယ်အာယုံတွေလွတ်ကုန်တယ် အဲတော့ဘာတန်မကိုအာယုံမပြုတ်တရှိတန်တမဲအတန်တရားအတန်တခြင်းအတန်စသည်ပေါ့ဘာတန်ပေါ်မပြုတ်တော့ကိုရှိမှရမယ်ကမ္မထာအာယုံပေါ်မှာပဲထိုင်ရင်ထိုင်တဲ့အာယုံပေါ်မှာရရင်ရတဲ့အာယုံပေါ်မှာတွားရင်တွားတဲ့အာယုံပေါ်မှာလျောင်းရင်လျောင်းတဲ့အာယုံပေါ်မှာကိုရှိမှတဲ့အာယုံပေါ်မှာပဲကို ရှုစိတ်လေးဆွေးမြဲစွာကတ်တည်နေအောင်အထူးကြောင့်ကြဆိုင်ပြီးအားထုတ်နေပြီဆိုရင်လည်းကိုတရားရည်မဆွရုပ်တော့တိုးတက်တော့တာ။နောက်နံပါတ်3ကဆွတ်အပ်တော်သူပုံစံယူနေလူကျင့်ရမည်။ဆွတ်တော်သူဆိုတာစကားမပြောတတ်တဲ့ပုဂ္ဂိုလ် စကားမပြောတတ်တဲ့ပုဂ္ဂိုလ်ဟာဘယ်သူနဲ့မှစကားအထူးပြောနေတော့သူစကားမှမပြောတတ်ဖြစ်အခုတရားရိပ်တာရောက်လို့တရားအထုတ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လာပြီဆိုရင်တော့အဲဒီစကားပြောမှုတွေကို အထူးဆင်ခြင်ဖို့အထူးရှောင်ခြင်ဖို့လိုအပ်တယ်အခြားအဆောင်မှာရှိတဲ့ပုဂ္ဂိုလ်တွေစီနဲ့တော့မပြောနဲ့ နောက်ဆုံးပြောရရင်မိမိနဲ့အခန်းပေါ်အခန်းပေါ်ဆိုတာအခုနှစ်ယောက်တစ်ခန်းအခုချိန်မှာဆိုရင်တယောက်တစ်ခန်းနေရင်တောင်ရပါတယ်သို့တော့အဲ့ဒီလိုထားပြန်တော့လေယောဂီပုဂ္ဂိုလ်ကိုယ်တိုင်ကစိတ်ကမ်းရှိဖို့လိုအပ်တယ်သူ့ချိန်နဲ့သူစိတ်ကမ်းရှိဖို့လိုအပ်တယ်တခါတည်းမှာစိတ်ကမ်းမရှိမိတွေကိုဖွင့်ပြထား နှစ်ယောက်တစ်ခန်းဆိုတော့နှစ်ယောက်ပေါင်းမှတစ်ခန်းမီးလေးရတစ်ပွင့်သုံးတာတော်သေးတယ်တယောက်တစ်ခန်းစီပေးလိုက်ပြန်တော့ဟောမီးနှစ်ပွင့်သုံးပါအဲ့ဒါကိုစီးမဲ့ကမ်းမဲ့ဒီခါလေးမိတွေကိုကဓမ္မယုံတက်မိတွေဖွင့်ပြတာမပြေဘူးကိုအခန်းထဲမှာလည်းမရှိဘူးကိုကတခြားဟိုမှာတပ်စင်ကန်းသွားတယ်ပြန်သွားတယ်မိရဖွင့်ပြတာအဲ့ဒီလိုဆိုရင်ဒီမှာကျောင်းတိုက်မှာလည်းပဲဒီမိတာကနဲ့ အကုန်လုံးကသူ့ရဲ့သုံးရင်သုံးသက်လောက်အခါကြီးငွေတွေကပေးနေရတယ်ဆိုတော့အဲ့လိုစိမရှိကံမရှိနေလိုက်ပြန်တော့လည်းပဲအကြောင်းမှာဗန္ဒငွေတွေအဖွဲမှာဗန္ဒငွေတွေထိခိုက်တော့များဒါကြောင့်ဒီနဲ့ကံနဲ့နေရတဲ့ပုဂ္ဂိုလ်အတွက်တော့ကောင်းတယ်အထူးအဖြစ်ဘုန်းကြီးတို့ခုမြန်မာနိုင်ငံမှာရှိတဲ့ရိတ်တာတိုင်းရိတ်တာတိုင်းလားတော့မသိဘူးပေါ့နော် ဘုန်းကြီးတို့ရိတ်တာမှာတော့အခုရှိတဲ့မိเจ้าတွေညညပဲဖြစ်ဖြစ်မနဲ့ပဲဖြစ်ဖြစ်တရားအထုတ်တော်မူအကုန်ဖွင့်လာတွေ့တယ်။အပေါ်ရမှာရှိရင်ရဟန်းတော်နဲ့မြို့သားများကလည်းမိတွေရှိသမျှအကုန်ဖွင့်နေတာတွေ့ရတယ်။တကယ်တော့ပြင်မလိုအပ်ဘူးလေအဲ့လောက်မိကြောင်လေးရှေ့ကဘုရားကန်းကမိလေးနှချောင်းလောက်ဖွင့်ထားနိုင်ရင်ကိုပဲလုံလောက်သွားတယ်။ဓမ္မယုတစ်ခုလုံးလင်းနေတယ် အဲ့လိုဆိုရင်မိမိအားထုတ်တဲ့နေရာလေးဟာအလုံးအလင်းရောင်ပျော့နေတဲ့အတွက်တရားရှုမှတ်ရတဲ့အခါမှာပိုပြီးအာယုံနဲ့မြင့်ရှုမှတ်ရပိုပြီးလည်းကောင်းတယ်မိမိလင်းနေရဆိုရင်မိမိရဲ့ရှိမှလင်းနေတဲ့အခါကျတော့တရားအာယုံပြုရတာအာယုံပြုလို့မကောင်းအာယုံဆက်ရတာမကောင်းဒါကြောင့်တရားအားထုတ်တဲ့ဓမ္မယုံမှာဆိုရင်လည်းကိုကြီးတို့ဖျားကန်း အဲ့ဒီရှေ့ကအခန်းကဘုရားမီးလေးလောက်ဖွင့်ထားမယ်ဆိုရင်အဖွင့်ပါလေအများကြီးပါဏာငွေသက်တာမိမိလည်းပဲစာဖတ်စာကြည့်နေတာမှမဟုတ်ဘူးမလွတ်အပ်ဘူးမျက်စိမှိတ်ကြတာအဲ့ဒီတော့အဲ့ဒါလေးတွေကစပြီးတော့အကုန်လုံးပေါ့စီကံတကြစနစ်တကြသုံးဆွဲတတ်ဖို့လိုအပ်ပါမလိုအပ်တဲ့နေရာကိုမလိုအပ်သလိုမိတွေမဖွင့်ဘူးလိုအပ်ရင်လိုအပ်တဲ့နေသုံးဆွဲကောင်းပါ ကိုဆောင်မှာပဲဖြစ်စီဓမ္မယုံမှာပဲဖြစ်စီဒီမိလေးလုံးရှိရင်လေးလုံးစလုံးဖွင့်မယ်ဆိုတာတစ်လုံးဖွင့်ထားတယ်သို့မဟုတ်လိုအပ်ရင်နှလုံးဖွင့်ထားတယ်တော်ပြီဒါတော့ဆိုရင်ပြည့်စုံပြီဆိုရင်အဲ့နောက်ကလေးပဲဖွင့်တာဒီလိုမဟုတ်ဘဲနဲ့ရှိတဲ့မြန်မိခွင့်ကြီးကုန်ဖွင့်ကုန်ဖွင့်တဲ့အခါကဏ္ဍကြတော့မိတာလေးတက်ဒီမှာကရေလေးပဲမိတာနဲ့ပဲသွားတာမိနဲ့ပဲမိတာနဲ့သွားတာအခုဒီမှာဒါလည်းရောက်နေတာရေမရှိဘူး အကုန်လုံးကစက်နယ်ကြီးတွေပဲလျှက်စက်နယ်ကြီးတွေပဲခွန်ကြီးတို့အကုန်သုံးနေတယ်အကုန်သုံးသမျှတွေကမီတာတွေတက်နေတာကြီးတွေပဲနိဒါကြောင့်အဲ့လိုစီကံတကြစနစ်တကြလေးသုံးစွတ်ထပ်ဖို့လိုတယ်အဲ့လိုဆိုရင်တပါးတခန်းစီနေလေဖြစ်တာစီကံရှိဖို့ပဲလိုတယ်ကိုယ့်အကိုအေးအေးဆေးဆေးအဲ့တော့အခုနှစ်ပန်းနေရလေပဲနှစ်ဦးနေရလေပဲအကြောင်းတော့မရှိပဲစကားမပြောပဲနဲ့ကိုယ်ခန်းနဲ့ရောက်သွားရင်လည်းကိုယ်ပြုတ်ပဲကိစ္စလေးပြုတ် ပြုပြီးရင်ကိုအပြင်ထွက်မယ်ဓမ္မရုံတက်မယ်ဒါမှမဟုတ်ခက်တာကျော်လီဆန့်ကျင်တယ်ဆိုရင်လည်းမိမိကလေးပေါ်မှာကျော်လီဆန့်အောင်ပြီးတော့ရှုမှတ်နေလိုက်အဲဒီလိုဆိုစကားလည်းမပြောဖြစ်တော့ဘူးနိအဲဒီလိုလေးတွေကကိုယ်လူတွေကိုပြီးတော့ကိုဟာကိုပဲရှုမှတ်စကားမပြောတော့ဆော့အာနေတဲ့သူ့လိုပေါ့ပုံစံယူပြီးတော့ခုတရားအထုတ်တဲ့အခါမှာအဲဒီလိုလေးနေပြီးအထုတ်သွားရင်တရားတွေနည်းနည်းတူတက်တယ် မျက်စိကွယ်သူပုံစံယူနေသူကျင့်ရမည်ဆုံးအပ်တော်ဖြင့်နားထိုင်ခြင်းသူပုံစံယူဆုံးအပ်တော်သူပုံစံယူနောက်လှုပ်ရှားမူရာလူမမာတူစွာကျင့်ရမည်တွားတာလာတာနေတာထိုင်တာစားတာပေါက်တာအကုန်လုံးလူမမာလေးလို့ဖြန်းနာနေတဲ့လူမမာတရားဟာအာအင်ချိနေပြီးတော့နေပါတယ် အဲ့လိုအားရချိနေနေတဲ့အတွက်ထိုင်တာထားတာတိကျကြည့်ဖြည်းဖြည်းလေးပဲအားနည်းနေတော့ထားတော့လေဖြည်းဖြည်းချင်းလေးထားထိုင်တော့လေဖြည်းဖြည်းချင်းလေးထိုင်သွားတဲ့နေရာကြည့်လိုက်အားကနည်းနေတော့ဖြည်းဖြည်းချင်းလေးပဲလှမ်းပြီးသွားနေရတယ်တရားအထုတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာအဲ့ဒီလိုလူမမသွားနေသလိုအမှတ်တတိလေးနဲ့သွားတဲ့ပုဂ္ဂိုလ်ဟာဖြည်းဖြည်း မှတ်ကလေးနဲ့ထိုင်ရကရရကထိုင်နေဆိုရင်လည်းဖြည်းဖြည်းလေးပဲထိုင်နေထိုင်နေထိုင်နေထိုင်နေအစဉ်စဉ်ခန္ဓာကိုယ်ရဲ့အစဉ်စဉ်လေးကြာနေပုံလေးကိုအာရုံစိုက်နေရှုထိုင်ရကထားပြီဆိုရင်လည်းထားရီထားရီထားရီအစဉ်စဉ်ဖြည်းဖြည်းလေးပဲရက်မိတော့မှရက်တယ်ရက်တယ်ဒီလိုတစ်ဖက်ကိုလှည့်တော့မှခြေတော်လေးလှည့်တော့လှည့်တယ်လှည့်တယ်လှည့်တယ် အဲ့ဒီလိုရှုမှတ်မှုလေးပါနေရင်ဘေးကကြည့်ကြည့်အဝေးကကြည့်ကြည့်လူမမာလေးတိုင်တယ်တကယ်ကိုလူမမာလေးတိုင်ဒါလူမမာလို့ဟန်လို့နေရမှာမဟုတ်ဘူးရှုမှတ်မှုလေးပါနေရင်လူမမာနဲ့အလိုလိုတူနေတယ်စားတဲ့တောက်တဲ့နေရာကြည့်လိုက်မကြမ်းမာတဲ့ပုဂ္ဂိုလ်ဟာခရွန်းပြက်ခရွန်းပြက်နေတဲ့အခါကလည်းကြတော့မစားခြင်းဘူး သမင်းတပွဲရောက်နေပြီမယ်စွန်းတပွဲရောက်နေပြီမယ်ဟင်းနေမြင်နေပြီမယ်မသားကြအဲ့ဒီကံလို့ကြည့်ပါလားခရုံးကျက်ပြီးချမ်းသာနေတဲ့ပုဂ္ဂိုလ်ကိုပြုစုတဲ့ပုဂ္ဂိုလ်ကနေပြီးတော့စားဖို့မနှဲတိုက်တော့ဒါလေးစားပါဦးဒါလေးတစ်စုံလောက်တော့စားလိုက်ပါဦးဒီဟာလေးတစ်စုံလောက်စားလိုက်ပါဦးမနှဲတိုက်တော့သူမစားချင်ဘူး အဲ့တော့မစားကျင်တော့သူလက်လန်းတော့လည်းဖြည်းဖြည်းလေးသုံးကင်တော့လည်းဖြည်းဖြည်းလေးခတ်တော့လည်းဖြည်းဖြည်းလေးယူလာတော့လည်းဖြည်းဖြည်းလေးပါဇက်တဲ့ထဲတော့လည်းဖြည်းဖြည်းလေးသုံးပြန်ချတော့လည်းဒီပါဇက်ထဲမှာရှိတာလေးကိုဝါးပြန်တော့လည်းဖြည်းဖြည်းလေးစမ်းမစားကျင်ပဲခရမ်းကျင်နေတယ်အဲ့တော့မစားကျင်နေမဲ့အားလေးရှိအောင်ဆိုပြီးတိုက်တွန်းလို့စားရအခုလေးလည်းမိမိတို့ဟာဒါကိုတက်တက်မဲ့မဲ့အနေအချင်းမဟုတ်ဘဲနဲ့ သဗ္ဗေပတ္တအာဟာရတိတိကအသက်ရှင်ဖို့အတွက်တတ်တော်စားအာဟာရကိုအမိပြုရတယ်သက်ရှင်အသက်ရှင်မှလည်းဒီမြတ်စွာဘုရားရှင်ရဲ့အဆုံးအမဖြစ်တဲ့သီလသိက္ခာသီလအကျင့်သမာဓိသိက္ခာသမာဓိအကျင့်ပညာသိက္ခာပညာအကျင့်ဆိုတဲ့ဒီအကျင့်နဲ့တရားတွေရှင်းချအားထုတ်နိုင်ရင် ကယ်လို့အတက်မရှိရင်ဒီအချင်းတရားတွေဖြစ်နိုင်မှာမဟုတ်ဘူးဒါကြောင့်မြတ်စွာဘုရားရှင်ရဲ့အဆုံးအမဖြစ်တဲ့သီလအကျင့်၊သမာဓိအကျင့်၊ပညာအကျင့်တွေကျင့်ကြံအားထုတ်နိုင်ဖို့အတွက်ဒီစွမ်းအားလေးကိုမစားခြင်းနဲ့စားနိုင်တဲ့များရောင်းအောင်ဝင်အောင်ဖတ်လေးနဲ့စားတာအဲဒီလိုယောဂီပုဂ္ဂိုလ်ကဘေးကကြည့်ကြည့်အဝေးကကြည့်ကြည့်ရှုမှတ်မှုလေးနဲ့ဖုံးပင်းနေပြီဆိုရင်တကယ်လူမမာလေးတိုင်းပဲ ဒါကြောင့်လှုပ်ရှားမှုရာလူမမတူစွာကျင့်ရမည်များများမဟုတ်ဘူးဒီလေးချက်ပဲယောဂီတို့တရားတွေတုတ်တက်ခြင်းဒီလေးချက်ကလေးပဲလိုက်နာအဲဒီလေးချက်ကလေးကိုလိုက်နာပြီးတော့အားထုတ်ရမှာမျက်စိသကုံတရေအမြဲတမ်းချတာနာဘသူနဲ့မှစကားမပြောနဲ့ဘသူပြောတာမှနားမထောင်နဲ့ကိုယ်လာပြောနေစကားပြောနေလေကိုယ်ကနားမထောင်နဲ့ကိုယ်မှတ်နဲ့ကိုယ်မျက်စိမိတ်မှတ်နေတယ် ဒါတွေကမှဒီလောက်လာပြီးတော့အလိုက်မတိစကားပြောရင်တော့လေနားကပိတ်တာဒါဒီလိုမှမဟုတ်ဘူးဆိုရင်ပြောနေလိမ့်မယ်ဒီကပုဂ္ဂိုလ်တချို့ကတို့အလိုက်မတိတာတွေလည်းပါတယ်တချို့ကတော့လည်းပဲရိတ်တာတွေရိတ်တာတွေကိုလက်ပန်းပြီးတော့ရိတ်တာပေါင်းအစုံလက်ပတ်သွားပြီးတော့မိတ်ဖွဲ့ပါလုံးညာလုံးဒီလိုနေတဲ့ပုဂ္ဂိုလ်တွေကလည်းအများကြီးပဲ။ ဒီမိတ်ပွဲတာတော့သူကိစ္စမရှိဘူးတချို့ကလည်းရိတ်တာပေါင်းလှည့်ပြီးအလှခံတဲ့ပုဂ္ဂိုလ်ကလည်းအများကြီးပဲဒီလိုဟာတွေလှည့်ပတ်ပြီးတော့သွားလာပြီးတော့လုပ်နေကြတဲ့ပုဂ္ဂိုလ်တွေအများကြီးပဲဒါကြောင့်စကားမပြောဘဲနေရင်ကောင်းဆုံးပဲဆုံးရတဲ့ပုဂ္ဂိုလ်လိုနေတရားထုတ်တဲ့ကအဲနောက်ပြီးတော့သွားရလည်းရနေရထိုင်ရစားရတော့ရအာလို့ရှိမှမူတတိကလေးနဲ့အဲ့ဒီလိုတာ လိုက်နာပြီးတော့တရားကျူးစံအားထုတ်ရင်တရားနှိမ့်နှိမ့်ရမှာလားမြန်မြန်ရမှာလားယောဂီတို့ကရောတရားမြန်မြန်ရကျင်သလားနှိမ့်နှိမ့်ရကျင်တာလားမြန်မြန်ရကျင်ရင်အဲဒီစီကံချက်ကလေး၄ချက်ပဲတားလို့ဒါလေးလိုက်နာပြီးတော့တတိဥသိတဲ့စိတ်ကလေးနဲ့ကြိုးစားဖို့ရှုမှတ်ဖို့ပဲအဲဒီတော့ကြိုးစားတော့ရှုမှတ်ပြီးတခါတရံယောဂီက တရက်နှစ်ရက်သုံးရက်ထားပါတော့စကားလည်းမပြောဘူးဘယ်သူလည်းမှစကားမပြောကြိုးစားတယ်ဆိုတာဘာကြိုးစားလဲဆိုတော့ထိုင်နေတာပဲငုတ်တော့ဟိုဘက်လှည့်ထိုင်နေဒီဘက်လှည့်ထိုင်နေမထအောင်သူများထတော့လည်းမထအောင်ကြိတ်ထိုင်အဲ့လိုရင်ဟုတ်ဆိုရှိကြိတ်ထိုင်နေုံနဲ့ပိတ်ထိုင်နေုံနဲ့တရားရတာမဟုတ်ဘူးသူကြိုးစားတယ်ပေါ့လေအဲ့ဒီမှာတရားကြီးကြိုးစားမထအောင် ထိုင်နေုံနဲ့တော့ဘယ်လိုမှတရားတွေ့နိုင်မှာမဟုတ်ဘူးတတိဥစည်းတဲ့စိတ်ကလေးနဲ့ရှုနေမှတွေ့မှာဘာလို့နေမှတွေ့မှာလဲရှုနေမှပေါ်တဲ့အာယုံလေးကိုရှုနေမှတရားရှုမှတ်တယ်ဆိုတာဘုန်းကြီးတို့တခုတည်းရှုရတာမဟုတ်ဘူး6ဓွာရကပေါ်တာကိုရှုရတာဘယ်နှဓွာရကလဲ6ဓွာရဆိုတာမျက်စိ နာနှကောင်းလျာကိုယ်စိတ်အဲ့ဒီကြွားရ6ပါးကပေါ်လာတာမျက်စိကအဆင်းအာယုံလေးမျက်စိမှာအာယုံလေးထင်လာရင်မြင်တယ်ရှုရနားမှာအတန်အာယုံလေးကြားလာရင်ကြားရှုရဒီ6ကြွားရကပေါ်ရင်အာယုံရှုရနှာခေါင်းမှာအနံ့အာယုံလေးတွေထင်လာရင်နမ်းတယ်မွေးတယ်ရှုရ လျာမှာအရသာစားပြီးတဲ့ခံပါလေးပဲစားတယ်ဝါတယ်မြူတယ်ချူတယ်ချင်းတယ်ငန်းတယ်စတဲ့စသည်ရှုရတာအတွေ့အထိတွေ့ထိတဲ့ခံပါလေးပဲဒီခါရင်မာတယ်ပြောတယ်ကြမ်းတယ်နှုတ်တယ်စသည်ရှုရတာတကယ်တမ်းကျတော့အခုဖောင်းနေပင်နေလို့ရှိနေတာဖွတ်ထပါအတွေ့အထိလေးပဲဝါရောဖွတ်ထပါလေးတွေ့ရှိနေတာဖွတ်ထပါရုပ်တရားလေးရှိနေတာအေးစိတ်ကိုစဉ်းစားကြံစည်ရဲ့ခံပါလေးပဲကောင်းတဲ့စိတ်ကူမကောင်းတဲ့စိတ်ကူ ခုတရားအထုတ်နေတဲ့ပုဂ္ဂိုလ်ကြီးတရားအထုတ်ရင်းနဲ့စိတ်ကူးစဉ်းစားမှုကြီးမပေါ်ဘူးလားတခါတရံမှလည်းပဲစိတ်ကူးကကောင်းတာလေးတွေပေါ်တယ်ကုသိုလ်ရှင်မဲ့ဟာလေးတွေကုသိုလ်စိတ်ကလေးတွေကုသိုလ်စိတ်ကလေးဆိုတော့ဘယ်လိုစိတ်တွေပေါ်လာလဲမတရားတွေမှာကြိုးစားနေနောက်တစ်ချိန်ကျရင်ကပူကြိုးစားအထုတ်မယ်အဲ့လိုစိတ်လေးတွေရောမဖြစ်ဘူးလားဖြစ်တာအေးဓမ္မမဟုတ်သူများလူတာတဏ္ဍာလေးတွေကြည့်ပြီးတော့ ငါလည်းလှူဒါန်းနိုင်အောင်လှူအောင်မယ်။ငါလည်းပဲအာယုဇောင်းလေးဖြစ်ဖြစ်လှူလိုက်အောင်မယ်။ငါနေဆောင်ဖြစ်ဖြစ်စက္ကန့်လိုက်အောင်မယ်။ငါဘယ်ရက်ဖြစ်ဖြစ်ငါသာသနာပြုလုပ်ငန်းထဲမှာပတ်စုံထဲမှာငါထည့်လှူလိုက်အောင်မယ်။ဒီစိတ်ကြီးတွေဖြစ်နေတာကုသိုလ်လားအကုသိုလ်လား။ကုသိုလ်စိတ်တွေပဲဖြစ်တာပဲ။တခါနေတရားရှိမှရင်လည်းဖြစ်တာ။အဲ့လိုစိတ်လေးတွေဖြစ်လာရင်လည်းအဲ့ဒီစိတ်လေးကိုယောဂီပုဂ္ဂိုလ်ကရှုရတာ စိတ်ကလေးကိုရှေ့စိတ်ကလေးဖြစ်သွားတာကိုနောက်စိတ်ကသိလိုက်ရင်သိတဲ့အချိန်လေးမှာရှုရတခါတရံမှာစိတ်တွေကမကောင်းစိတ်တွေတခါတရံကောင်းစိတ်ကအိမ်ကလူတွေတရားအားထုတ်စေချင်တာတွေဒီတရားတွေရစေချင်တာတွေ့စေချင်တာတွေဒီလိုစိတ်လေးတွေရောမဖြစ်ဘူးလားဖြစ်တာဒါကောင်းတဲ့စိတ်လေးတွေအဲမကောင်းတဲ့စိတ်တွေကြတော့ဟိုလူမကျင်နဲ့ဒီလူမကျင်နဲ့အဲဒီမကျင်နှံ့မှုတွေချင်း အဆောင်မှမှုလည်းအဆောင်မှမှုဓမ္မယုံရောက်တော့လည်းဓမ္မယုံမှမှုဆုံးမရောက်တော့လည်းဆုံးမမှမှုတခါတည်းရမှာတချို့ကအလည်းမသိဆုံးဝိုင်းမှာဆိုရင်လည်းပဲဘုန်းကြီးဟိုဒီမှာတော့မဟုတ်ပါဘူးဟိုတော့ကတွေ့ဘူးလေတော့ဘုန်းကြီးဆုံးဝိုင်းမှာတွေ့ဘူးလေသူကဆုံးဝိုင်းရောက်ပြီဆိုရင်သူ့ပကံများထဲမှာတခါတည်းထမင်းအရင်ထက် အမြန်ဆုံးထည့်ထည့်ပြီးဟင်းဆိုရင်လည်းအတုံးကိုကောင်းပြီဆိုတဲ့အတုံးတွေအကုန်လုံးသူ့ထဲမှာစီထည့်အကုန်လုံးဟင်းစုံထည့်ပြီးပြီဆိုရင်သူကအဲ့ဒီပကံများကိုအပေါ်မြောက်ပြီးခေါင်းပေါ်တင်ပြီးပါလေလုပ်နေတော့မသိဘူးသာသာသူအဲ့ဒါတွေလုပ်အဲ့ဒါတွေလုပ်ပြီးဆိုရင်သူကစာအဲ့ဒီလို ဆရာတော့ဘယ်ကပုဂ္ဂိုလ်ရမခံနိုင်ဒီပုဂ္ဂိုလ်နဲ့တရားဆုံးဝိုင်းအတူကြမှာကိုပဲစိတ်ကဆင်းရဲအဲ့ဒီလိုပုဂ္ဂိုလ်မျိုးပါရင်ဒီမှာစိတ်ဆင်းစိတ်ထဲမှာမကောင်းတော့အဲ့ဒီလိုပုဂ္ဂိုလ်မျိုးနဲ့အတူတူဆုံးဝိုင်းထိုင်ရရင်လည်းအကုသိုလ်စိတ်တွေဖြစ်သူ့ကိုကြည်ပြီးသူ့လောက်ကံတာတွေကြည်ပြီးအကုသိုလ်စိတ်တွေဖြစ်ဒါတရက်လည်းမဟုတ်နှစ်ရက်လည်းမဟုတ်ဒါကြောင့်ဘုန်းကြီးကအဲ့ဒီတော့ကိုယ်တိုင်မှာ အမြဲတမ်းဒီပုဂ္ဂိုလ်တွေ့နေရဒါနဲ့ဆုံးဝိုင်းတော့ပြီးတော့အဲ့ဒီမှာသူဒါဘာလောက်တာလဲလို့မေးရဘုရားဆုံးတော်တင်မလို့သူဆုံးတော်မတင်မဲနဲ့သူတခါမှအိတ်မှလည်းမစားဘူးကဲထထဆုံးတော်ကြရမယ်ထဘုရားဘုရားကခေါ်သွားတယ်ဓမ္မယော အဲ့ဒီမှာဆုံးတော်ဘုရားပြင်တာတွေ့တယ်မလားအဲ့ဒါခမည်းတော်အရင်မဟုတ်ဘူးကျွတ်တို့အရင်အကုန်လုံးဆုံးတော်ဘုရားဆုံးတော်ကပ်ပြီးမှကျွတ်တို့ဘုရားတို့ပြင်တာဘာမှလောက်တတ်ကပ်ပြရမလို့လိုက်ခဲ့ဘုရားကဟောကတာဆိုနောက်ကယောဂီတွေစားရကြဘုရားပြောတယ်နောက်ကယောဂီတွေစားကြဒါခင်ဗျားအဲ့ဒါဘုရားမှာဆုံးတော်အရင်ကပ်ကပ်ပြီးတော့မှအဲ့ဒီဆုံးဝိုင်းထိုင်အဲ့လိုမှဆုံးတော်ကပ်ပြီးမှပဲခင်ဗျားစားမယ်ဆိုရင်အဲ့ဒီမှာဆုံးတော်ကပ်ပြီးသားဟိုမှာရှိတယ်ဆုံးဝဲပြင်ထားပြီးသားလား အဲ့ဒီဟာဆုံးတော့လက်ကနဲ့ယောဂီတွေစားကြလို့ဘုရားလုပ်တာလေအဲ့ဒီကနေစပြီးလောင်ရတုပ္ပံကလည်းအဲ့လိုမလုပ်တာမရှိတော့အဲ့လိုပဲဒါကြောင့်မို့အဲ့လိုပုဂ္ဂိုလ်မျိုးတွေနဲ့ဆုံးဝိုင်းတူစားပြန်တော့လေစိတ်ကအဆင်မပြေပြန်ဒါကြောင့်မို့တရားထိုင်တဲ့နေရာကျပြန်တော့လေနေရာကိုဥပ္ပူပြီးထိုင်တဲ့ပုဂ္ဂိုလ်ရှိသေးတယ်အဲ့ဒီပုဂ္ဂိုလ်နဲ့တူတူနေရာလူနေရတာလည်းအဆင်မပြေပြန် ကဲငါထိုင်မဲ့နေရာသူနဲ့အရင်ဥပါမလားဟင်းဆိုတဲ့စိတ်ကဖြစ်အဲ့ဒီကူကဟိုကရုပ်ရဓမ္မယုံကလာတယ်အမှတ်နဲ့မလာနိုင်တော့ကောင်းလေးမျက်လုံးလေးလှန်ကြည့်လို့ဟိုပုဂ္ဂိုလ်ရှိရရောက်သွားရင်သူရှိရရောက်အောင်ကိုကအတင်းတုံးတော့ပါလားကဲမှတ်လို့ပြန်မယ်အဲ့ဒါမျိုးအဆောင်ရောက်ပြန်တော့ဆိုတာအဆောင်ကျပြန်တော့လေပဲရေချိုးကလူอ่ะရေချိုးကလူอ่ะအဲသူများအရင်ချိုးရမှာ ချိုးတဲ့အခါမှာလည်းပဲတခါတဲ့အခန်းထည့်ကိုတဘုံဘုံတဘုံဘွားနဲ့သူညံနေအောင်အဲ့ဒါမျိုးကြီးအဲ့လိုပုဂ္ဂိုလ်မျိုးနဲ့အတူနေရပြီဆိုရင်ဒီပုဂ္ဂိုလ်ကကုသိုလ်စိတ်တွေဖြစ်တာများသလားအကုသိုလ်စိတ်တွေဖြစ်တာများသလားအကုသိုလ်စိတ်တွေဖြစ်တာဒါကြောင့်ဘုန်းကြီးတို့ယောဂီများလက်တော်ဘုရားကလည်းပဲလေအကုန်လုံးတောင်းဆုံးပဲဆုံးကဟောတာတရားရဖို့ဆိုတာတဲ့ ပုဂ္ဂလသဗ္ဗယအတူနေပုဂ္ဂိုလ်သဗ္ဗယမြတ်တာကိုလည်းလိုတယ်တဲ့ဘောဓနာသဗ္ဗယတဲ့အစာအသောက်ကလည်းသဗ္ဗယမြတ်ဖို့လိုတယ်တဲ့ဥရုတ္တပါယတဲ့အမလီယာတိဥရုတ္တပါယမျှဖို့လေလိုတယ်တဲ့အဲလိုတပါယတွေတကခုနှစ်ပါးတောင်ဟောတာမြတ်စွာဘုရားခုနှစ်ပါးတောင်ဟောတာအဲလိုတပါယတွေမျှဖို့လိုတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများ တရားလို့အားထုတ်တော့မယ်ဆိုရင်တခုတည်းသောအာယုံကိုရှုရတာမဟုတ်ဘဲနဲ့ပေါ်ရာထင်ရှားရာအာယုံကိုရှုရတယ်တဲ့ယထာပကတံဝိပဿနာပိနိဝေတောဟောတိအဲ့ဒီပါဠိလေးကိုထောက်ပြီးတော့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကပေါ်တိုင်းမပြတ်ရှုမှတ်နေလျင်တဲ့ မျက်စိကအဆင်းအာယုံလေးပေါ်တော့လည်းမြင်တယ်ရှုရနားကအသံအာယုံလေးပေါ်တော့လည်းကြားတယ်ရှုရနှာခေါင်းကအနံ့အာယုံလေးပေါ်တော့လည်းနားတယ်ရှုရလျှာကအရသာစားပြီးတဲ့ခံမှာလဲစားတာဝါတာမျိုးတာရှုရအတွေ့အထိ တွေ့ထိတဲ့ကစိတ်ကိုစဉ်းစားကြံစည်တဲ့ခံမှာစလို့အဲဒီလိုပေါ်လာတဲ့အာယုံတိုင်းကိုရှုမှတ်နေလို့ရှိရင်တဲ့ယုံနံနှမျိုးကြောင့်ကြိုသိဉာဏ်ရှုမှတ်မှုစွတ်စွဲမြဲမြဲမှတ်နိုင်လာပြီဆိုရင် ရှုခံရုပ်တရားနဲ့ရှုသိတဲ့နံတရားဒီမှာယုံနာကိုကွယ်သိသွားလိမ့်မယ်ရှုစရာအာယုံအကြောင်းကြောင့်ရှုသိမှုအကျိုးလေးချရပါလားဟောအကြောင်းနဲ့အကျိုးကိုခွဲခြားသိတာလိမ့်မယ်ယုံနာနှမျိုးကြောင်းကျိုးသိမမြဲခြင်းရဲ့ဉာဏ်တည်းပေါ်လွင်အဲ့ဒီပေါ်လာတဲ့ရုပ်တရားနာတရားလေးတွေဟာလည်းပေါ်လာပြီးပြောက်ပေါ်လာပြီးပြောက်ဖြစ်ပြီးပြမမြဲတဲ့အနေအထား ဖြစ်မှုပြည့်မှုတွေမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့ဒုက္ခကိုလိုတိုင်းမဖြစ်လို့အဆိုးမရတဲ့အနတ္တအဲ့ဒီအနိစ္စဒုက္ခအနတ္တတွေထင်လို့ဒီအနတ္တဉာဏ်နဲ့ရင့်ကျက်ပြည့်စုံပြီဆိုရင်ကတော့ဆင်းရဲခတ်တဲ့အကုန်ကြီးနဲ့နိဗ္ဗာန်မျက်မှောက်ပြုနိုင်တယ်တဲ့ဒါကြောင့်ဘုန်းကြီးတို့ယောဂီများ တရားရှုမှတ်တဲ့အခါကလည်းမှာတခုရဲ့ဖောင်းနာပိန်နာလေးတခုရဲ့ရှုရမှာလား၆ဓာတ်ပေါ်သည်များရှုရမှာလား ဒီပေါ်လာသမျှအာယုံတိုင်းကိုရှုရ၆တော်တာကပေါ်တဲ့အာယုံတိုင်းကိုရှုရအဲဒီလိုရှုလို့ရှုအာယုံမြဲလာပြီဆိုရင်ဒါကယုတ်ဒါကနာဒါကအကြောင်းဒါကအကျိုးဒါကအဖြစ်ဒါကအဖြစ်ဒါကမမြဲတာဒါကဆင်းရဲတာဒါကအဆိုးမရတာဆိုတာရှင်းရှင်းလင်းလင်းမသိနိုင်ဘူးလားအဲ့ဒီဉာဏ်နဲ့ပြည့်စုံလို့ရင့်ကျက်ပြီဆိုရင်ကတော့နောက်ဆုံးမဉ္ဇဏ်ပူဉာဏ်နဲ့နိဗ္ဗာန်တရားမျက်မှောက်မပြုတ်နိုင်သေးဘူးလား ကဲဆိုကြည့်လိုက်ကိုယ်တိုင်မပြတ်ရှုမှတ်နေလျင်ယုံနာနှမျိုးကြောင်းကျိုးသိမြင်မမြဲဆင်းရဲဉာဏ်တည်းပေါ်လွင်အနတ္တတိယနိဗ္ဗာန်ဝင် ဘောတိုင်းမပြရှုမှတ်နေလျင်ယုံနံနှမျိုးကြောင်းကျိုးသိမြင်မမြဲစင်ရဲ့ဉာဏ်တည်းပေါ်လွင်အနတ္တတိယနိဗ္ဗာန်ဝင် ကိုယ်တိုင်မပြရှုမှတ်နေလျင်ယုံနာနှမျိုးကြောင်းကြိုးသိမြင်မမြဲဆင်းရဲဉာဏ်တည်းပေါ်လွင်အနတ္တတိယနိဗ္ဗာန်ဝင် ဆိုကြည့်ပါ ကိုရှုရက်တဲ့အခါမှာလည်းရက်တာလေးတစ်ခုမဟုတ်ဘူးမိမိရဲ့ရက်နေရင်ကအတန်အာယုံလေးကြားလာရင်ကြားတာလေးရှုအနံ့အာယုံလေးတွေနားလာရင်နားတာလေးကိုရှုအဲဒီလိုပေါ်တိုင်းပေါ်တိုင်းရှုသွားနေခြင်းမှာဆိုရင်လည်းဈဉ္ညာမတရားကိုရှုနေလေရှုရင်းနဲ့မိမိရဲ့ခန္ဓာကိုယ်ကဖောက်ပြန်လို့ရာတာတို့ညောင်းတာတို့နာတာတို့ပူတာတို့စသည်ဖြစ်လာရင်လည်းဈဉ္ညာလေးကိုရက်ရက်ပြီးတော့အဲ့ဒီပေါ်တဲ့အာယုံလေးကိုရှု့ အဲ့လိုပေါ်လာသမျှအာယုတိုင်းကိုယောဂီပုဂ္ဂိုလ်ရှုသွားလို့ရှိရင်ထာဂယုတ်တာကနန္တာ အကြောင်းတာအကျိုးတာဖြစ်တာအပြည့်ဆိုတာပန်းပင်ချာချာမသိနိုင်ဘူးလားအဲ့ဒီဉာဏ်နေအစစ်စစ်ရင့်ကျက်ပြည့်စုံပြီဆိုရင်ကတော့နောက်ဆုံးဖြစ်မှုပြမှုတွေပြည့်စဲသွားတဲ့ငြိမ့်တဲ့နိဗ္ဗာန်ကိုကိုယ်တိုင်မျက်မှောက်ပြုတွေ့တည်ပါလိမ့်မယ်ဒါပေမဲ့အဲ့ဒီလို အားထုတ်တဲ့အခါကဏ္ဍမျိုးမှာဒီလိုတရားသဘောလေးတွေသိဖို့သိဖို့ဆိုတာလည်းပဲဘုန်းကြီးတို့ပါရမီအရင်ကလေးလေးရှိသေးတယ်မိမိမှာဒီတရားနဲ့စပ်ပြီးတော့ကိုယ်အလေးအကျက်နေခဲ့လို့ရှိရင်တော့တရားအတွေ့ညာမလားနေမလားနေနေနေအလေးအကျက်ဆိုတာဒီဘဝလည်းမဟုတ်ဘူးဟိုနောက်နောက်နောက်နောက်ဘဝတွေကအလေးအကျက်တယ်အဲ့ဒါပါရမီခေါ်တာလား နောက်နောက်နောက်နောက်ဘဝကအလေးအကျက်ပါရမီတွေကများခဲ့ပြီဆိုရင်အခုတရားအထုတ်တဲ့အခါမှာတရားအတွေ့ဉာဏ်နဲ့တရားအသိဉာဏ်နဲ့ဘုန်းကြီးတို့တရားတွေ့ပုံနဲ့စပ်ပြီးတော့ပုဂ္ဂိုလ်၄မျိုးလေပုဂ္ဂာတိတင်ညူပုဂ္ဂိုလ်တဲ့ဝိပင်စီတင်ညူပုဂ္ဂိုလ်တဲ့နေရပုဂ္ဂိုလ်တဲ့ပဒပရမပုဂ္ဂိုလ်လို့ပုဂ္ဂိုလ်ဘယ်နှမျိုးလဲ၄မျိုး အဲ့ဒီလေးမျိုးမှာဥက္ကံတိတင်ယူပုဂ္ဂိုလ်ဆိုတာကမြတ်စွာဘုရားဟောတဲ့တရားလေးကိုအကျဉ်းချုပ်ကလေးပဲအကျဉ်းချုပ်ကလေးနာကြားလဲရယုံလေးနဲ့သဘောပေါက်တရားတွေတွေ့သွားတာတရားသိမြင်သွားတာအဲ့လိုပုဂ္ဂိုလ်မျိုးတွေဟာဘယ်လိုတွေလဲဘယ်လိုပုဂ္ဂိုလ်မျိုးတွေလဲဆိုခွန်ကြီးတို့မြတ်စွာဘုရားလက်ထက်ကရှင်သာရိပုတ္တရာမထေရသူမြတ်ကြီးကိုကြည်လိုက်လေ ရှင်သာရိပုတ္တရာမထေရသူမြတ်ကြီးဆိုတာကသူဟာအင်မတန်ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တွေပဲသူရှင်မမောကလန်အလောင်းနဲ့ရှင်သာရိပုတ္တရာအလောင်းဒီအလောင်းတော်နှစ်ဦးဟာတထေတာတွေပဲနောက်ကအချွေရံများစွာနဲ့တွားလာနေတဲ့ပုဂ္ဂိုလ်ဒီနေ့ကျွတ်တန်းဝင်တဲ့အချိန်ရောက်လာပြီဆိုတဲ့အခါကလည်းကြတော့မိမိပွဲလန်းတဲ့ပင်ကြည့်ရှုနေရင်းနဲ့ပဲအဝေကဉာဏ်ကြီးဖြစ်သွားတာ ဝန်းလန်းတပင်ကြည့်ရှုနေရင်းနဲ့ပဲဟိုမှာဆိုနေတဲ့ပုံကိုယ်တွေကိုလည်းပဲကြည့်လိုက်အယိုးစုပဲသွားမြန်ကနေတဲ့ပုံကိုယ်တွေကြည့်လိုက်လည်းအယိုးစုတီးမှုန်နေတဲ့ပုံကိုယ်တွေကြည့်လိုက်လည်းအယိုးစုတံဝေကညာနေဖြစ်သွားပြီဆိုရင်အဲ့လိုကိုဖြစ်လာတာတနည်းကိုလည်းဒီလိုဖြစ်ရမှာပဲဆိုတာတွေကိုတစ်ခါတံဝေကညာနေဖြစ်တာလေဘုန်းကြီးတို့ဒီယောဂီများလည်းပဲဒီလိုပဲပါရမီတို့ရှိတဲ့ပုံကိုယ်တွေကြတော့တွန်းရင်လာရင်နဲ့ အကြောင်းလေးတစ်ခုကိုတွေ့လိုက်တာလေးနဲ့ပဲတံဝေကတွေဖြစ်သွားတာလေးအများကြီးပဲတံဝေကဖြစ်ပြီးတော့ဟိုမှာသာသနာတော်ဝင်ရောက်ပြီးယဟန်ပြုတာတိဘုန်းကြီးတို့ဒီမှာသီလရှင်ဝတ်တာဒါအများကြီးပဲဒါဘုန်းကြီးတို့မြန်မာနိုင်ငံမှာတော့သီလရှင်ပေါ့ကိုဘက်ကမဟာယာနကြီးစိုးတဲ့နေရာတွေကျတော့ဘိက္ခုနီလို့သူတို့ဆီကဘိက္ခုနီသာသနာသူတို့ဆီမှာရှိတယ်ဘုန်းကြီးတို့မြန်မာနိုင်ငံမှာမရှိတော့ဒါဘုန်းကြီးတို့ဒီမှာ တကယ်တန်ဝေကမြင်နေဖြစ်သွားတဲ့အခါကလည်းကြတော့လူပုံလူလောကလူကမကုံလူအာယုန်တွေမခံစားရှင်တော့အဲဒီလိုကိုတန်ဝေကဉာဏ်ကြီးဖြစ်သွားအခုလေးကရှင်သာရိပုတ္တရာလောင်းဥပတိတ္တရှင်မမောက္ကလလောင်းဖြစ်တဲ့ပုဂ္ဂိုလ်သူတို့နှစ်ဦးဟာဒီမှာတန်ဝေကဉာဏ်ကြီးဖြစ်သွားကောလိတသူတို့နှစ်ဦးတန်ဝေကဉာဏ်ကြီးဖြစ်ပြီးတော့တရားရှာတာပဲနှစ်ယောက်ပေါင်းပြီးတော့တခါတရားရှာဆရာသမားတွေထံသွားမိကို ဒါမှတရားမတွေ့ဘူးတရားလည်းဘုန်းကြီးယောဂီများတရားရှားနေပြီဒီလိုလုပ်နေပြီတခါလေဒီပုဂ္ဂိုလ်တော့မိကိုပြီးငါတို့တရားရမှာပဲသွားမိကိုတခါလေဘာမှမပြည့်စုံသေးလို့ထင်တယ်မရသေးဘူးအဲ့ဒီလိုပဲသူတို့မှလည်းသူတို့ဆရာကြီးတွေထံမှာမိကိုမိဝဲပြီးတော့တခါလေရှင်းကဒါပေမဲ့သူတို့ရဲ့ဆရာသမားရဲ့နည်းတွေမမှန်ကန်မှုကြောင့်လည်းတရားမတွေ့ဒါနဲ့

ရှင်အတ္တစီကရာဇကြိုမျိုးတွင်ဆွမ်းခံကြွဖို့သင်္ကန်းကျင်းဆင်ပြီးသင်္ကန်းယုံနေတာအဲ့ဒီမှာဥပတိတပရပိုင်းမြင်တာရှင်သာရိပုတ္တရာလောင်းဥပတိတပရပိုင်းမြင်တယ်မြင်တဲ့အခါအဲ့ဒီပုဂ္ဂိုလ်ရဲ့ဒီမှာသွားပုံလာပုံကိုကြည့်လိုက်တော့ဩဒီပုဂ္ဂိုလ်ရဲ့တန်တမှာအမတ္တတရားမသိတဲ့တရားသိကြဖို့ရှိနေပြီကြည့်နော် ရှင်သာရိပုတ္တရာဖြစ်တဲ့ဥပဒေတာပရပတ်ကြီးကဟိုရှင်အတ္တတိပြစ္ဆဝဂ္ဂိ၅ဦးတည်းကနောက်ဆုံးတရားထုတ်ရတဲ့ပုဂ္ဂိုလ်ရှင်အတ္တတိကိုလှမ်းမြင်လိုက်တာအဲ့ဒီပုဂ္ဂိုလ်မြင်လိုက်တယ်နဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာတရားလို့ရှိနေပြီဒီပုဂ္ဂိုလ်ရဲ့အနေအထိုင်အသွားအလားအကြည့်မျက်စိအကြည့်ကစပြီးတော့အကဲခတ်ယူလိုက်တာ အဲဒီမှာအမတတရားရှိပြီးငါဒီပုဂ္ဂိုလ်နောက်ကလိုက်မှာပဲဆိုပြီးနောက်ကမလန့်မကန်ဆုံးခံသွားတဲ့အချိန်မှာမလန့်မကန်လိုက်တာမျက်စိမပြောင်းနောက်ဆုံးခံတပားသာလောက်ရလို့ပြန်လာရောမြို့ပြင်ရောက်ရွာပြင်ရောက်အဲဒီမှာတင့်လျော်တဲ့နေရာလေးကိုစွမ်းစားမဲ့အမူအရာလေးပြင်လိုက်တဲ့အခါကျတော့မှသူ့ရဲ့ပန်လာတဲ့တရင်တွေလေးခင်းပေးသူ့ပန်လာတဲ့ရေဘူးလေးတွေတရားချအဲဒီမှာရှင်အတ္တစီဆုံးဖုံးပေးတဲ့ရှိဘာမှမလျှောက်သေးဘူးဘာမှပြောသေးဘူး နောက်မှအဲ့ဒီမှာလျှောက်တာသင်ဘယ်ပုဂ္ဂိုလ်ကိုအမိပြုပြီးယဟန်ပြုခဲ့ပါတယ်သင်ရဲ့ဆရာဟာဘသူပါလဲသင်ဟာဘယ်တရားတွေကိုအဲ့နာကျင့်သုံးပါလဲမေးတာအဲ့ဒီကြတော့မှဟိုကငါရဲ့ဆရာကောရမဗုဒ္ဓဖြစ်တယ်ငါဟာကောရမဗုဒ္ဓကိုအမိပြုပြီးယဟန်ပြုတယ်ကောရမဗုဒ္ဓဟောတဲ့တရားကိုပဲနိုင်နာကျင့်သုံးတယ်ဆိုတာကိုပြောတော့မှဒီလိုဆိုရင်အဲ့ဒီတရားလေးအနည်းငယ်တော့ဟောပြပါပြောတာကိုယ်ကလည်းပဲပရဒိတ်ကြီးဆိုတော့ တရားခိုးတတ်တာပရမိတ်တွေကမြတ်စွာဘုရားရဲ့တရားတွေကိုသူတို့တရားဆိုပြီးခိုးခိုးလို့တော့ပရမိတ်တွေကိုသိပေးဖို့ခက်ဒါပေမဲ့လို့သူဟာတကယ်လူလူလန်လန်တောင်းနေတဲ့အတွက်ငါဝတ္တစ္စယဟန်ဖြစ်တစ္စာလေးရှိသေးတယ်ဒါကြောင့်အများကြီးမဟောနိုင်သေးဘူးငါနည်းနည်းပဲဟောနိုင်ဟောနိုင်တဲ့လောက်လေးဟောပေးပါအရှင်ကျုပ်ဆိုတော့မှအဲဒီမှာဟိုကရှင်အတ္တစီကယေရမဟိတုပပဝံဆိုတဲ့ဂါထာလေးဟောတာ အဲ့ဒီဂါထာလေးတပါရမြတ်နှစ်ပါရမြတ်နဲ့ပဲအဲ့ဒီမှာနာရင်းတဲ့သဘောပေါက်တာမြတ်စွာဘုရားရဲ့ဟောလိုရင်းပါဠိဂါထာလေးကိုဟိုအောင်ဟောလိုက်တာဒါလေးကိုသဘောပေါက်သွားသူ့အကြောင်းသူ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောအကြောင်းကင်းပြီးအကျိုးဆိုတာမဖြစ်နိုင်ဘူးဆိုတာကိုသဘောပေါက်သွားသဘောပေါက်ပြီးတော့အဲ့ဒီမှာသူတရားတွေ့သွားပြီအဲ့ဒီမှာခဏလေးရပ်ပါရပ်ပါလို့ဆန်းခိုင်းပြီးတော့သူ့မှာတငယ်ချင်းရှိပါသေးတယ်တငယ်ချင်းကိုသူပြောပြရမှာပါဆို အဲ့ဒီမှာတငယ်ချင်းထံသွားတာအဲ့ဒီမှာအရှင်ဘုရားမြတ်စွာဘုရားထံကြွနေမှာတဲ့တပည့်တော်နောက်ကအရှင်ဘုရားနောက်ကလိုက်ခဲ့ပါမယ်ဆိုပြီးအဲ့ဒီမှာသူ့ရဲ့တငယ်ချင်းကောလိတထံပြန်ကောလိတကလည်းကြည့်နော်ကြည်ရှင်သာရိပုတ္တရာအလောင်းဖြစ်တဲ့ဥပတိတ်ကပရပိုက်အဝေးကလာနေတာကိုကြည့်ပြီးတော့မတငယ်ချင်းမှာတော့မတရားတရားရခဲ့ပြီ တဲ့ကြည်ယုံလေးနဲ့သူတို့ရဲ့သွားငံမှုဣန္ဒြေကိုကြည်ရင်အပြင်ဒီပုဂ္ဂိုလ်တရားရနိုင်ပြီဆိုတာကိုအကဲခတ်ပြီးသိနိုင်တယ်။ဒါကြောင့်အခုဒီနေ့ဘုန်းကြီးတို့ယောဂီများ သွားတာလာတာနေတာထိုင်တာကြည်ရင်အပြင်ဒီယောဂီဟာတတိရှိနေတယ်ဒီယောဂီတတိလွတ်နေတယ်ဆိုတာဘုန်းကြီးတို့နောက်ကကြည့်လို့သိတယ်။သွားနေတာလာနေတာကိုပဲအမှုရာကြည့်လိုက်ရင်ကိုပဲဒီယောဂီတွေဟာတရားအလုပ်လုပ်နေတာစိတ်ပါလက်ပါတကယ်တရားတရားထက်ထက်တန်တန်နဲ့လုပ်တယ်။ ဒီပုဂ္ဂိုလ်ကတရားတရားထက်တဲ့တဏ္ဍာမဟုတ်ဘူးအလကားလာပြီးတော့ဒီမှာပဲနေတယ်ဒါဘာလုပ်နေတယ်ဆိုတာပေါ့ပေါ့တန်တန်နေတဲ့ပုဂ္ဂိုလ်ကြည့်ရင်းနဲ့သိတယ်တချို့ဘုန်းကြီးတို့ဒီမှာဓမ္မယုံပေါ်မှာဘုန်းကြီးမသိတာမဟုတ်ပါဘူးသိပါဒါပေမဲ့ဘုန်းကြီးရဲ့စိတ်ဓာတ်ထဲမှာကရုဏာဆိုတဲ့တဏှာတဲ့ကျင်နာတဲ့စိတ်တွေဘုန်းကြီးမှာအများကြီးရပါတယ်အများကြီးလည်းရှိနေပါအေးအဲဒီလိုမကြိုးစားဘဲနဲ့ဒီတိုင်းနေတာလေးကိုကိုရုံးကအလိုဆိုရင်ဘုန်းကြီးတခါလေးပြောလိုက်တယ်ပြန်တော့ပြန်တော့ပြန်တော့ ဒီမှာနေလို့ဒီလိုနေလကားပဲသူတရားထိုင်မဲ့ချိန်မထိုင်ဘူးဟိုးအနောက်ဘက်ဓမ္မရုံအနောက်ဘက်ဆင်းပြီးနေစကားပြောစရာရှိရဲ့အဖို့စရာစကားပြောဓမ္မရုံအနောက်မှာပဲဓမ္မရုံမတက်တယ်မရှိဘူးလေဘုန်းကြီးတွေပေါ်တက်တဲ့အချိန်လေးပဲအရေးရောင်လေးပြနောက်ဓမ္မရုံအနောက်ဘက်ဆင်းတွေ့တဲ့များလူနဲ့မိတ်ဆွေဖွဲ့စကားပြောအဲလိုပုံကိုယ်ရှိနေပါတယ်ထိုင်မဲ့ဘုန်းကြီးကလေသူတို့မှာတရား အကြောင်းအရာတွေအမျိုးမျိုးရှိမှာပဲလေဆိုပြီးတော့ဘုန်းကြီးအဲ့မှာခွင့်လွှတ်ပြီးတော့ပဲထားဒါကြောင့်ရှိလိုက်တာနဲ့ဒီပုဂ္ဂိုလ်ကတရားတရားနဲ့ရိတ်တာရောက်လာတယ်ဆိုတာသိတာလေဒီပုဂ္ဂိုလ်တရားတရားမရှိဘူးမရှိဘဲနဲ့ဒီမှာရိတ်တာလာပြီးရောက်နေတယ်ဆိုတာလည်းသိတာဒါသူ့ရဲ့တွမ်းလာနေထိုင်မှုအမှုဝိယအိန္ဒြေကိုကြည်ချင်းအားဖြင့်ဘုန်းကြီးတို့သိနေတယ်တတိမလွတ်ကြိုးစားနေတဲ့ပုဂ္ဂိုလ်ကတရားတရားနဲ့တတိလက်လွတ်လက်ပတ်ပြီးစကားပြောနေတဲ့ပုဂ္ဂိုလ်ကတရားတရားမရှိတဲ့ပုဂ္ဂိုလ်ဆိုတာရှင်းရှင်းလေးပဲ ဒါကြောင့်အဲ့ဒီမှာဥပတိတပရိုက်ဘုရားလာနေတာကိုမြင်တာနဲ့ဩသူတဏ္ဍမှာအမတတရားတော့ရခဲ့ပြီဆိုတာချက်ချင်းသိလိုက်တာပဲဒီကောလိတာအဲ့ဒီမှာကောလိတာကိုလည်းဟောပြောဟောလည်းချက်ချင်းပဲတရားတွေ့သွားတာပဲသောတာပန်ဖြစ်သွားတယ်အဲ့ဒီကနေမမက်တော်ပြန်လာလိုက်တာဆိုလိုရင်းကတော့ဖြင့်တရားအကျဉ်းလေးအကျဉ်းကြီးဟောเสียမလို့တရားတူတူလေးဟောလိုက်တာနဲ့တပါရနှစ်ပါရနဲ့ဟောလိုက်တာနဲ့ တရားထူးရတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာဥက္ကာတိတင်ညူပုဂ္ဂိုလ်တဲ့။ဘာပုဂ္ဂိုလ်လဲလဲ။ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဘာဟိယဓာရုစိရိယတို့ဆိုတာကြည့်လိုက်လေ။ဒိဋ္ဌိဒိဋ္ဌမတံဘဝိတတိသူတေသူတမတံဘဝိသတိမုတေမုတမတံဘဝိသတိဝိညာတေဝိညာဏမတံဘဝိသတိဒါလည်းဟောလိုက်တယ်။ဘာမှအကျေကြီးဟောတာမဟုတ် နောက်ကဒီမှာပုံကိုယ်တွေတောင်မှမြတ်စွာဘုရားတရားဟောလိုက်တယ်ဆိုတာမသိဘူးအဲ့လောက်တူတာအဲ့ဒီတူတူတရားလေးနာကြားနှလုံးသွင်းရင်းနဲ့ပဲယဟန္တာဖြစ်အောင်ဖြစ်သွားတာဒါကြောင့်အဲ့ဒီလိုတရားအကျင့်လေးနာယုံနဲ့တရားထုရတဲ့ပုဂ္ဂိုလ်ကပုဂ္ဂာတိတင်ညူပုဂ္ဂိုလ်လေးပဲဆိုကြည့်လိုက်အောင်တရားအကျဉ်းနာခြင်းဖြင့်သာ ကြာလင့်တရားမမှားပေကြထကထာမြမိမပေတာဩကာတိမှတ်ပြီပုဂ္ဂလာတရားအကျဉ်းနာခြင်းဖြင့်သာ ရလင်တရားမမှသိကြထကထာမြမိမ့်မပေတာဥက္ကာတိမှတ်ပြီပုဂ္ဂလာဒီအဲ့တော့မိမိတို့ကိုယ်ကိုမိမိတို့ပြန်ပြီးတော့သုံးသပ်ကြည့်ငါဒီပုဂ္ဂိုလ်မျိုးလားဒါကိုယ့်အကိုပြန်ပြီးသုံးသပ်နိုင်အောင်ပေါ့

တရားဆုံးလာတဲ့တပြိုင်နက်တည်းသောတာပန်တပရာကအနာဂံယဟန္တာဖြစ်အဲ့လိုတရားရသွားတဲ့ပုဂ္ဂိုလ်ဟာဝိပင်စီပင်ညူပုဂ္ဂိုလ်ဘာပုဂ္ဂိုလ်လဲလေအဲ့ဒီဝိပင်စီပင်ညူပုဂ္ဂိုလ်ဆိုတာဘုန်းကြီးတို့တရားအကျင့်တော်ဟောမှနာပြီးတော့တရားရတဲ့ပုဂ္ဂိုလ်တွေနဲ့ဆိုဘုရားသာသနာမှာတရားတပွဲတပွဲပြီးတိုင်းတရားရသွားတဲ့ပုဂ္ဂိုလ်တွေနည်းနည်းလေးလားအများကြီးလားအများကြီး အဲ့ဒီကပေါ်လွင်အားလေးတစ်ခုပြောရမယ်ဆိုရင်ဒီကိစ္စဝက်ကြီး၅ဦးထဲမှာပထမဦးဆုံးမြတ်စွာဘုရားဓမ္မစက်ကပိုဒနာတုတ်ဓမ္မစက်ကြံတရားတော်ကြီးကိုအကျေတဝင့်မြတ်စွာဘုရားအစကအဆုံးဟောတယ်။အဲ့ဒီတရားပွဲမှာဘုန်းကြီးတို့ဒီမှာတရားလည်းပြီးဆုံးသွားရောလူသားပုဂ္ဂိုလ်တွေကတရားနာသူ၅ဦးဘယ်နှဦးလဲ။ အဲ့၅ဦးရဲ့ကရှင်ပွန့်တင်ညမထေတရားရဘသူတရားရသွားတာလဲရှင်ကွန့်တင်ညမထေဒီတူးတဲ့ပဲတရားရသွားနတ်ဗြဟ္မာပေါင်းများစွာလို့ဆိုထားပါတယ်နတ်ဗြဟ္မာတွေများစွာတရားရတော့သို့တော့လူသားတွေကဆိုရင် ရှင်ကွန့်တင်ညမထေတူးတဲ့ပဲရတရားဓမ္မစကြာတို့ကိုအစအဆုံးအကျေတဝန်းဖွင့်ပြပြီးတော့မြတ်စွာဘုရားဟောကြားတာ အဲ့လိုအကျင့်တဝတ်ဖွင့်ပြဟောကြားတဲ့တရားကိုနာကြားပြီးတော့နှလုံးသွင်းရှုပွားသွားရင်လည်းတရားပြီးဆုံးတဲ့အခါကျတော့ရှင်ကွန်းတင်ညာသောတာပန်ဖြစ်တယ်။ဘာဖြစ်သွားလဲ။အေးသောတာပန်ဖြစ်သွားပြီ။မြတ်စွာဘုရားကတမန်နဲ့အညာတိကုတ္တညာတရားရသွားပြီဆိုတော့ကိုမြတ်စွာဘုရားက तू တိသွားပြီ။ तू တိသွားပြီဆိုမြတ်စွာဘုရားကမိန့်တော်မူတာလေ။အဲ့ဒီမှာတရားရသွား။အဲ့ဒါကြောင့်မို့ဒီမှာအကျေတဝင့်ဟောကြားပြီးတော့ ဟောကြားတဲ့တရားကိုနာကြားနှလုံးသွင်းပြီးတရားရတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကဝိပင်စီကျင်ညူပုဂ္ဂိုလ်တဲ့ကဲဆိုကြည့်လိုက်အကျေတရားနာကြားမှသာရလာတရားမမတိချာသကထာမြမိမပေတာ ဝိပင်စီမှတ်ပြီးပုဂ္ဂလံအကျေတရားနာကြမှသာရလာတရားမမတိကြထကထာမြမိမပိဒာဝိပင်စီ မှတ်ပြီးပုဂ္ဂလာဒီဝိပင်စီတင်ယူပုဂ္ဂိုလ်ဆိုတာကမြတ်စွာဘုရားဟောတဲ့တရားတော်ဒီအကျယ်တဝင့်ဟောပြတာတွေကိုနာကြားနှလုံးသွင်းပြီးတော့ရှုပွားရင်းနဲ့တရားရသွားတဲ့ပုဂ္ဂိုလ်ဒီတော့မိမိတို့ကရောတရားဤအခုတရားပွဲတွေမြန်မာနိုင်ငံမှာအများကြီးပဲရှိကတရားရှိကတွေလည်းအများကြီးပဲတရားတွေနာကြား အဲရက်ွက်တဲ့မာယုံတွေဓမ္မယုံတွေမှာလည်းပဲဓမ္မပတိကဆရာတော်တွေဖြင့်ပြီးတော့တခါလည်းနာကြားနေတာအဲတော့ကိုဟာတရားပွဲတွေဒီလောက်အချိန်ပေါင်းများစွာ နာကြားပြီကိုတရားရပြီလားမရသေးဘူးလားကိုဟာကိုပြန်နှလုံးသွင်းမယ်ကိုဟာကိုဆုံးဖြတ်ဒါအချင်းချုပ်လေးဟောကြားယုံနဲ့တရားရနိုင်လားဒါမှမဟုတ်အချင်းတဝက်နာကြားပြီးတော့တရားရခဲ့ပြီလားကိုဟာကိုသုံးသပ်ကြည့်နောက်တစ်ခါနံပါတ်၃ပုဂ္ဂိုလ်က နေရပုဂ္ဂိုလ်တဲ့ဘာပုဂ္ဂိုလ်လဲနေရပုဂ္ဂိုလ်ဆိုတာကတော့အဲ့လိုအကျဉ်းနာလို့လည်းတရားမရဘူးအကျယ်တဝင့်ဖွင့်ပြတဲ့တရားကိုနာကြလည်းတရားမရဘူးအဲ့ဒီနေရပုဂ္ဂိုလ်ကတော့ရှုမှတ်ပွားများအားထုတ်မှနိလမှန်ကန်စွာနဲ့ညွှန်ပြထားတဲ့အတိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်မယ်ဆိုရင် အဲ့ဒီလိုကြိုးကြိုးစားစားအားထုတ်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီဘဝဒီဘဝမှာတရားရသွားနိုင်တယ်သောတာပန်လည်းဖြစ်နိုင်တယ်သက္ကရာကအနာဂံယဟန္တာလည်းဖြစ်နိုင်ဒီပုဂ္ဂိုလ်ဟာနာယုံနဲ့တော့တရားရပါမလားမရဘူးကိုယ်တိုင်ကြိုးစားပြီးတော့ကျင့်ပွားအားထုတ်မှရတာအဲ့လိုကျင့်ပွားအားထုတ်မှရတယ်ဆိုတာကိုကြည့်လေမြတ်စွာဘုရားကသက်သေပြတာတယ် ပထမဦးဆုံးဓမ္မစကြာတရားဟောတော့လူသားဘယ်နှဦးပါလဲ၅ဦး၅ဦးတည်းကစောစောကတရားပြီးဆုံးတဲ့အခါကျတော့တရားရသွားတာဘယ်နှဦးရသွားလဲကျန်တာဘယ်နှဦးလဲကဲ၄ဦးကျန်နေတယ်ပြစ္ဆဝေကိ၅ဦးတည်းက၄ဦးအဲ့ဒီ၄ဦးတာကိုမြတ်စွာဘုရားကတရားဟောပြီးတရားရသေးတာမဟုတ်ဘူးတရားအထုတ်ခိုင်းတာဘာလို့ခိုင်းလဲ တရားအထုတ်ခိုင်းတာအဲ့ဒီမှာတရားအထုတ်ခိုင်းတာဆုံးခံကြွတဲ့ပုဂ္ဂိုလ်ကကြွကြံတဲ့ပုဂ္ဂိုလ်ကဒီမှာအထုတ်အထုတ်တဲ့နေရာမှာပေါ့ပေါ့တန်တန်လားပြင်းပြင်းထန်ထန်လားပြင်းပြင်းထန်ထန်အထုတ်တာမြတ်စွာဘုရားပြင်းပြင်းထန်ထန်အထုတ်ခိုင်းတယ်မြတ်စွာဘုရားကိုတော်တိုင်စောင့်ရှောက်ပြီးတော့အထုတ်ခိုင်းတာအဲ့ဒီမှာသစ္စာဝတ်ကြီး၅ဦးရဲ့ကကြံနေတဲ့၄ဦးကိုတခါလေပြင်းပြင်းထန်ထန်အထုတ်တာကိုက သုံးပါးကတရားသွားပြီးတော့ဆုံးကံကျန်တဲ့နှစ်ပါးနဲ့လက်သွားဖရာဟဲ့ဟိုကျန်တဲ့နှစ်ပါးနဲ့ဒီခါသုံးပါးကတရားရပြီးတဲ့ပုဂ္ဂိုလ်ကဆုံးကံသွားကျန်တဲ့နှစ်ပါးဆက်လက်သွားဖရာနဲ့အတူအထုပ်အဲ့ဒီလိုကိုတခါလေတချို့ပုဂ္ဂိုလ်ကိုဆုံးခံမထွက်စေပဲနဲ့ဆုံးလေးကို၃ပါးဆုံးခံတာလေး၂ပါးဆုံးခံတာလေးမျှတစားပြီးတော့တရားကိုပြင်းပြင်းထန်ထန်ပါထုတ်တယ် အဲ့လိုကိုကြိုးစားအားထုတ်မှအဲ့ဒီပြဇဝဂီ၅ဦးတွေကအစင်စင်တပါးစီတပါးစီတရက်တပါးတရက်တပါးအဲ့ဒီမှာတရားတို့ရသွားတာအဲ့ဒီမှာမရသွားတာနောက်ဆုံးဒီပုဂ္ဂိုလ်တွေသောတာပန်ဖြစ်ပြီဆိုတော့မှရသော်ဗျာနောက်အနတ္တလက္ခဏာတုတ်ကြီးဟောတာအဲ့ဒီကြတော့မှအာလုံး၅ပါးသလုံးဟာအဲ့ဒီမှာနာပြနှလုံးသွင်းရှုပွားအားထုတ်ကြတဲ့အခါမှာယဟန္တာဖြစ်တာအဲ့ဒီတော့ဒီမှာပထမ ကျက်စားဝဲကြီး၅ဦးရဲ့ကရှင်ခွန့်တင်ညာတရားရပြီးတဲ့နောက်ကြံတဲ့၄ဦးကတရားတွေ့ကြတာဟာတရားနာယုံတယ်လားအာထုတ်ရတာလားဒီအဲ့ဒီပုဂ္ဂိုလ်တွေကနေရပုဂ္ဂိုလ်တွေဘာပုဂ္ဂိုလ်တွေလဲနေရပုဂ္ဂိုလ်ဆိုတာတရားအာထုတ်မှကိုတရားရဒါကြောင့်မို့ဒီမှာရှုမှတ်ပွားများအာပြုမှတာ ရလာတရားမမှန်သေးကြသကထာမြတ်မိမပေတာပုဂ္ဂလနေရမှတ်ကြပါရှုမှတ်ပွားများအာပြုမှသာရလာတရားမမှသေးကြ ကထာမြတ်မိမပေတာပုဂ္ဂလာမေရမကြပါဒီရှိမှပွားများအားထုတ်မှတရားရမယ့်ပုဂ္ဂိုလ်ဟာဘာပုဂ္ဂိုလ်လဲနေရပုဂ္ဂိုလ်ခုမိမိတို့ရှိမှနေကြပြီပွားများနေကြပြီအဲလိုအခုကိုကျူးကျူးဆန်းဆန်းပွားများနေပြီတကယ်ပါရမီပြည့်စုံမယ်ဆိုရင် ဒီပုဂ္ဂိုလ်ကြီးတရားမရနိုင်ဘူးလားတကယ်လို့မိမိမှာတရားရနိုင်တဲ့ပါရမီမပြည့်စုံသေးဘူးဆိုရင်ဘလောက်ပဲဘုန်းကြီးတို့ကြိုးစားအားထုတ်ပေမယ့်တရားရနိုင်ပါမလားပဒ္ဒပရမပုဂ္ဂိုလ်ရဲ့နံပါတ်၄နံပါတ်၄ပဒ္ဒပရမပုဂ္ဂိုလ်ဆိုတာကတော့ဖြင့်ဘုန်းကြီးတို့ယောဂီများနောက်ဖြစ်လာမဲ့ဘဝတွေအတွက်ပါရမီပဲပါရမီဖြစ်ရုံပဲသူက ဘလောက်ပဲကြိုးစားကြိုးစားမစားပဲမတော့ပဲကြိုးစားကြိုးစားမအိပ်မနေပဲကြိုးစားကြိုးစားဒါပေမဲ့ဒီပုဂ္ဂိုလ်ကဒီဘဝမှာတော့ဖြင့်ပါရမီဖြည့်ုံပဲပါရမီကုသိုလ်ပဲရပါမယ်ပါရမီကုသိုလ်ပဲရပါမယ်တရားမရနိုင်သေးဘူးအဲ့လိုပုဂ္ဂိုလ်မျိုးတွေမြတ်စွာဘုရားတက်တော်တင်ရှားရှိစဉ်ကရောမရှိဘူးလားရှိတယ်မြတ်စွာဘုရားသာသနာမှာယဟန်တော်တွေတခါလေတရားတွေအထုတ်ပေးမယ်သူတို့မှာပါရမီမပြည့်စုံလို့တရားမရတဲ့ပုဂ္ဂိုလ်တွေအများကြီးပဲ ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများလည်းပဲစိတ်အားငယ်စိတ်ဓာတ်ကြဖို့မလိုဘူးမလိုပါဘူးလေဒီတစ်ခေါက်နဲ့ငါတရားကောင်းကောင်းမတွေ့သေးဘူးတမာရီမဖြစ်သေးရင်နောက်တစ်ခေါက်လာအထုတ်မယ်နောက်တစ်ခေါက်ကိုတရားမတွေ့သေးဘူးနောက်တစ်ခေါက်လာအထုတ်မယ်ဒီတစ်နှစ်နေရသေးရင်နောက်တစ်နှစ်နောက်တစ်နှစ်နေရသေးရင်နောက်တစ်နှစ်အဲ့ဒီလိုကြိုးစားကြိုးစားအထုတ်လို့ပါရမီလေးတွေအလေးအကျက်လေးတွေများလာရင် တရားသဘောလေးတွေမသိနိုင်ဘူးလားဒီအဲ့ဒီလိုပဲကိုကအတိတ်ကပါရမီကနေခဲ့တော့အားထုတ်ခဲ့တဲ့အလေးအကျင့်နေခဲ့တဲ့အခါကျတော့ဒီဘဝမှာအားထုတ်တယ်ကိုကအခုမှအစပဲပါရမီဖြည့်စားလို့ဖြစ်နေတဲ့အခါကျတော့တရားမတွေ့တော့ပါရမီကုသိုလ်ပဲဖြစ်သွားတယ်ဒီဘဝဒီဘဝကပါရမီကုသိုလ်ကနောက်နောက်ဘဝတွေကြတော့ဒီပါရမီပြည့်စုံတာနဲ့တရားမရနိုင်ဘူးလားဗျာရနိုင်တယ်ဒါကြောင့်ပြန်နံပါတ်၄ပုဂ္ဂိုလ်ဆိုကြည့်လိုက် ရှုမှန်ပွားမြဲအားခဲမှသာနောင်လာဘဝဖြစ်ရဝါဒနာသကထာမြမိမပေတာပုဂ္ဂလပဒပရမ ရှုမှန်ပွားမြဲအားခဲမှသာနောင်လာဘဝဖြစ်ရဝါဒနာခုဒီဘဝကကြိုးစားထားတာတွေဟာနောင်ဘဝအတွင်းပါရမီကုသိုလ်တွေဝါဒနာတွေပဲတရားအလုပ်အထုတ်ခြင်းတဲ့ဝါဒနာတွေဒီဝါဒနာတွေပြည့်စုံလားတချို့ပုဂ္ဂိုလ်တွေပဲ တရားရိပ်တာရိပ်တာရဲ့နေပြီးတော့ကိုတရားဝါဒနာမပါတဲ့ပုဂ္ဂိုလ်ကြီးအများကြီးပဲရိပ်တာထဲမှာဝေယဝဆလုပ်နေတယ်မလုပ်နေတယ်လာလုပ်နေတယ်ဒါပေမဲ့လို့တရားအထုတ်ဖို့ဝါဒနာကုန်ပါဒါပါရမီရှိလို့လားမရှိလို့လားအေးကိုကအခုဒီဘဝမှာအလေးအချက်တွေလုပ်ထားပြီဆိုရင်ဟောဒီပါရမီကုသိုလ်တွေဒီမိမိတရားလို့လုပ်ရတဲ့ဝါသနာတွေကနောက်ဘဝနောက်ဘဝတွေကျတော့ဒီတဲ့ပို့ပြီးအမကောင်းဘူးလားအကောင်းပါမယ်ဒါကြောင့်ရှုမှန်ပွားမြဲအာခေမတာ နောင်လာဘဝဖြစ်ရဝါဒနာသကထာမြမိမှန်ပဒပုဂ္ဂလပဒပရမကဲပဒပရမပုဂ္ဂိုလ်ဆိုတာကတော့ဖြင့်ပါရမီကုသိုလ်ဖြစ်ယုံကုသိုလ်ဝါဒနာပါယုံပဲရှိတယ်ဒါပဲဒီဘဝမှာကိုတရားမရနိုင်ဘူး ဒီလိုပုံကူမျိုးတွေရောဘုန်းကြီးတို့မရှိဘူးလားရှိတယ်နော်တရားလေးအကျဉ်းချုပ်နာယုံနဲ့တရားသဘောတွေပေါက်သွားတဲ့ပုံကူကြီးအကျေတဝင့်နာကြားပြီးတော့တရားသဘောတွေပေါက်သွားတဲ့ပုံကူကြီးအဲ့လိုတရားတွေဘလောက်နာနာသဘောမပေါက်ဘူးကိုယ်တိုင်ကြင်ကြံပွားများအားထုတ်မှတရားသဘောတွေပေါက်သွားတဲ့ပုံကိုယ်တွေဘလောက်ပဲကြိုးစားကြိုးစားဒီဘဝမှာတော့ဖြင့်ဘယ်လိုမှတရားသဘောတွေကို မသိနိုင်တဲ့ပုံကိုယ်တွေပုံကိုယ်ဘယ်နှမျိုးလဲ ၄မျိုးအဲ့ဒီ၄မျိုးထဲမှာကိုယ့်ဟာကိုယ်တုံ့တက်ကြည့်ကိုယ့်ဟာကိုယ်ဝေဖန်ကြည့်နာနံပါတ်1ပုဂ္ဂိုလ်ရဲ့ပါဒလားနံပါတ်2ပုဂ္ဂိုလ်ရဲ့ပါဒလားနံပါတ်3လားနံပါတ်4လားကိုယ့်ဟာကိုယ်ကြည့်နံပါတ်3လို့ပြောရင်တော့အောင်ပါလေကို့မှာတကယ်ကိုတရားလက်စုလက်ကင်ကိုယ်တိုင်ကိုယ်ကျရှင်းတတ်ပြီလားအားရပြီလားဒီလိုဆိုရင်ငါနံပါတ်3ပုဂ္ဂိုလ်ပဲလို့ငါရဲရဲပြောလို့ရဒီလိုမှမဟုတ်သေးရင်ငါနံပါတ်4ထဲမှာတော့သိကြတယ်အောက်ဆုံးပဲကိုယ့်ရဲ့အောက်မှာတော့တန်းရှိတော့တာအောက်ရဲ့ ကိုယ့်ရဲ့အောက်မှာတော့မြင်တမ်းတားတယ်တန်းရှိတော့တာမရှိတော့ဘူးအဲတော့ကိုယ်ကစိတ်ဆုံးတယ်အဲတော့ပါရမီလောက်ပဲဝါသနာကုသိုလ်လောက်ပဲဒါပဲအဲတော့ကိုယ့်ဟာကိုယ်ကြိုးစားရင်ကြိုးစားတဲ့လောက်ခရီးရောက်မရောက်ကြည့်အဲဒါကြောင့်မို့ကြိုးစားပါလဲနဲ့ကိုယ်ဟာတရားသဘောလည်းမပေါက်ဘူးတရားတွေကိုလည်းကိုယ်ဟဲ့မသိဘူးဆိုရင်ကိုယ်ဟာဗရာပရမပုဂ္ဂိုလ်မျိုးသားတွေမှာပါနေပြီငါပါရမီကုသိုလ်ရှိအောင်ဒါပေမဲ့ငါနောက်မဆုတ်ဘူးကြိုးစားမယ်ဆိုပြီးတော့ ကြိုးစားအားထုတ်သွားလို့ဒီပါရမီကလေးတွေကတစ်ဖြည်းဖြည်းရင့်ကျက်သွားရင်ဒီဘဝမှာပြည့်စုံသွားရင်လည်းဒီဘဝမှာတရားအသိဉာဏ်တို့တွေမရနိုင်ဘူးလားတကယ်လို့ဒီဘဝမှာမပြည့်စုံလို့ရှိရင်နောက်ဘဝနောက်ဘဝတွေမှာပါရမီတွေပြည့်စုံပြီးတော့တရားအသိဉာဏ်တို့တွေမရနိုင်ဘူးလားဗျာဒီဒါကြောင့်ဘုန်းကြီးတို့ယောဂီများအခုမိမိတို့တရားရိပ်တာမှာရောက်လာတဲ့အခါမှာတရားတွေကိုကြိုးစားရင်ကြိုးစားသလောက်လည်းပဲ တရားလေးတွေစိတ်တည်ငြိမ်မှုတမာတိလေးတွေဖြစ်မယ်။အဲဝိပဿနာဉာဏ်လေးတွေဖြစ်မယ်ဆိုရင်တော့အော်ကိုယ်မှာအတိတ်ကပါရမီရှိခဲ့တဲ့ပုဂ္ဂိုလ်ပဲကိုယ့်အကိုယုံကြည်လက်ခံဖို့ပဲ။တကယ်လို့ကြိုးစားပြီးတော့ဘာမှတရားသဘောတွေကိုမပေါက်ဘူး။ခုဆယ်ရည်လည်းကုန်သွားပြီ၊တလားကုန်သွားပြီ။တရားသဘောတွေကိုမပေါက်ဘူး။ယုံနာအဖြစ်ဖြစ်သဘောတွေကိုကိုယ်တိုင်ဉာဏ်နဲ့ကိုမတွေ့ဘူး။မမြင်ဘူးဆိုရင်ငါတကယ်ပရပရမပုဂ္ဂိုလ်ပဲ။ငါပါရမီကုသိုလ်ဖြစ်နေ။ ငါနောက်ဆုတ်လို့တော့မဖြစ်ဘူးအတိတ်ကပါရမီနည်းခဲ့လို့ဒီဘဝမှာဒီလောက်ဖြစ်တယ်ငါဒီလေဒီဘဝမှာဒီလောက်နေရနိုင်ရင်ရှေ့ဆက်ပြီးတော့ဒီတဲ့တိုးတက်စရာအကြောင်းမရှိဘူးငါရှေ့ဆက်ကြိုးစားအားထုတ်မယ်ဆိုရင်ပါမီတော်ပြည့်စုံသွားပြီဆိုရင်အဲ့ဒီပြည့်စုံတဲ့တနေ့မှာမိမိတရားအသိဉာဏ်တို့တွေမရနိုင်ဘူးလားဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများဟာလည်းပဲအခုရှင်မေဟောသာသနာရိပ်တာမှာလာပြီးတော့မဟာပฏิပ္ပာဝိပဿနာတရားတွေကို မြတ်စွာဘုရားဟောတော်မူတဲ့ဒေသနာတော်အတိုင်းကိုဒေသနာနည်းကျကျေးဇူးတော်ရှင်မာသီဆရာတော်ဘုရားရဲ့ဥပနိတိယခံယူပြီးတော့ရှင်းပွားအားထုတ်တယ်။ရှင်းပွားအားထုတ်လို့မိမိရဲ့ပါရမီ အလျောက်အားထုတ်ရင် အားထုတ်တဲ့တရားအသိဉာဏ်တူတွေရနိုင်ပေမဲ့မိမိဟာပါရမီတူရှိတဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲခုရှင်းကြံပွားများအားထုတ်ရင်းနဲ့တရားဘောတွေပေါက်ပြီးတရားအသိဉာဏ်တူတွေရနိုင်တယ်သောတာပန်လည်းဖြစ်နိုင်တယ်သဂရကအနာဂံယဟနာလည်းဖြစ်နိုင်တယ်။ တကယ်လို့မိမိမှာပါရမီမပြည့်စုံသေးဘူးဒီလိုကြိုးစားအားထုတ်လို့အားထုတ်ပါရရင်လည်းတရားမတွေ့သေးဘူးဆိုရင်လည်းစိတ်အားမငယ်ပဲနဲ့ပါရမီ ကုသိုလ်တွေဖြစ်အောင်ဆက်လက်ပြီးတော့ကြိုးစားပွားများအားထုတ်ပြီးတော့ပါရမီတွေပြည့်စုံပြီဆိုရင်ဒီလိုအခုမြင်လိုက်ကြတဲ့နာနဲ့စားတိုင်းတွေ့ထိတဲ့စိတ်ကူးစဉ်းစားကြံစည်တိုင်းမှာစ၍အာယုန်နဲ့တွာရဆုံတိုင်းကိုမပြတ်တမ်းရှုမှတ်ပွားများအားထုတ်ကြခြင်းအပြင်မိမိတို့အလိုရှိအပ်သော ဆင်းရဲခတ်သိငြိမ်းရာနိဗ္ဗာန်ကိုမဉဏ်ဖိုးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်းဒီမှာရဆိုကြ